ခန်းကြီး19အငယ်1မှ3ကောင်းကင်တမန်နှစ်ပါးတို့သည်ညဦးအချိန်၌တောတို့မြို့သို့ရောက်လာ၏လောတာသည်မြို့တကားဝ၌ထိုင်လျက်သူတို့ကိုမြင်လျင်ခရီးဥချိုပြုခြင်းငါထ၍မြေ၌ဥညွတ်ချလျက်အကျွန်ုပ်သခင်တို့ကိုရောတို့ကျွန်ဤအိမ်တို့ဝင်၍တညလုံးနေကြပါခြေကိုဆေးကြပါနနဲ့စောစောထ၍ကြွသွားကြပါလို့ဟု ဆိုလေ၏ ကောင်းကင်တမန်တို့ကငါတို့သည်မဝင်တညလုံးလမ်း၌နေတော့မည်ဟု ဆိုတော်လဲကြက်ကြက်တွေးဆောင်သောကြောင့်တဖန်လောတနေရာသို့လှည့်၍သူ၏အိမ်သို့ဝင်ကြ၏လောတလည်းသူတို့အဖို့ပွဲလုပ်၍တဆေးမပါသောမုံကိုပေါင်းပြီးမှသူတို့သည်စားကြ၏အငယ်လေးမှ7ထိုသူတို့သည်မအိမ်မီ တောတုံမြို့သားယောက်ျားအကြီးအငယ်အရရကလာသောသူအပေါင်းတို့သည်အိမ်ကိုဝိုင်း၍လောတကိုဟစ်ခေါ်လျက်ယနေ့ညမှာတင့်အိမ်သို့ဝင်သော လူတို့သည်အဘယ်မှရှိသနည်းထိုသူတို့နှင့်ငါတို့သည်ဆက်ဆံလိုသည်ဖြစ်၍ငါတို့ထံသို့ထွက်စေလောဟုဆိုကြ၏လောတသည်လည်းတကားပြင်မှသူတို့ထံသို့ထွက်၍မိမိနောက်၌တကားကိုပိတ်ပြီးလျင် ညီကိုတို့အာဓမအမှုကိုဤမြလောက်မပြုကြပါနှင့်အကျွန်ုပ်၌ယောက်ျားနှင့်မဆက်ဆံသောသမီးနှစ်ယောက်ရှိပါ၏သူတို့ကိုတင်တို့ထံသို့ထုတ်ရသော အခွင့်ကိုပေးကြပါလော့သူတို့၌ပြုကျင်သမျှပြုကြပါလော့ဤလူတို့၌အလင်းမပြုကြပါနှင့်အကြောင်းမူကားသူတို့သည် အကျွန်ုပ်အိမ်မိုးအရိပ်ကို ခိုနေပါ၏ဟု တောင်းပန်တော်လဲသူတို့ကဆုတ်လို့ဟု ဆိုကြ၏ တဖန်ကတင်းသည်တဲခိုခြင်းငှာသာ ရောက်လာသည်နှင့်တရားသူကြီးလောက်ရမည်လောယခုမှထိုသူတို့၌ပြုသည်ထက်တင်၌သာ၍သိုးသောအမှုကိုပြုမိဟုဆိုလျက်လောတကိုကြက်ကြက်ဖိ၍တကားကိုလည်းပောက်ခွဲချိုးဖဲ့ခြင်းဟာချင်းလာကြ၏ထိုအခါကောင်းကင်တမန်တို့သည် လက်ကိုဆန့်၍လောတကိုမိမိတို့နေရာအိမ်အတွင်းသို့ဆွဲသွင်းပြီးလျှင်တကားကိုပိတ်ကြ၏ အိမ်တကားနာမှာ ရှိသောသူအကြီးအငယ်တို့ကို မျက်စိကန်းစေခြင်းကဒဏ်ခတ်သဖြင့်သူတို့သည်တကားကိုရှာ၍ပင်ပန်းခြင်းသို့ရောက်ကြ၏အငယ်၁၂မှ၁၄ကောင်းကင်တမန်တို့ကလည်းဤအရ၌တင်နှင့်ဆိုင်သောသူရှိသေးသလောသားသမီးတမက်မြို့ထဲမှာတင်၌ရှိသမျှကိုဤအရက်ကထုတ်ဆောင်လော့ ဤအရက်ကိုငါတို့သည်ဖျက်ဆီးရမည်အကြောင်းမူကားအရက်သားတို့သည်သာဝရဘုရားရှေ့တော်မှာအလွန်ကြွေးကြော်ခြင်းရှိသည်ဖြစ်၍ဖျက်ဆီးစေခြင်းဟာသာဝရဘုရားသည်ငါတို့ကို ဆေလွတ်တော်မူပြီးဟု လောတာအားပြောဆိုကြ၏လောတာထွက်၍သမီးနှင့်ဆုံဖက်တော်သူမိမိတမက်တို့အားထကြဤရက်မှထွက်သွားကြဤမြို့ကိုသာဝရဘုရားဖျက်ဆီးတော်မူမည်ဟု ဆိုတော်လေကြည်စားဟန်ရှိသည်ဟု သမက်တို့သည်ထင်ကြ၏အငယ်15မှ16မိုးတော်သောအခါကောင်းကင်တမန်တို့သည် လောတကိုဆော်လျက်တင်သည်ထ၍ဤအရ၌ရှိသောမယားနှင့် သမီးနှစ်ယောက်တို့ကိုယူသွားလော့သို့မဟုတ်မြို့၏အပြစ်၌ဆုံးခြင်းသို့ ရောက်လိမ့်မည်ဟုဆိုတော်လေသူသည်ဖင့်နှွဲသောအခါသာဝရဘုရားတနာတော်မူသောကြောင့်ကောင်းကင်တမန်တို့သည် သူနှင့်သူ၏မယားသူ၏သမီးနှစ်ယောက်တို့ကိုလက်ဆွဲ၍မြို့ပြင်သို့ ထုတ်ဆောင်ကြ၏အငယ်16မှ26ပြင်သို့ရောက်သောအခါတင်းသည်အသက်ချမ်းသာရခြင်းငှာပြေးလော့နောက်သို့လှည့်၍မကြည့်နှင့်မြေညီသောအရ၌အလင်းမနေနှင့်တောင်ပေါ်သို့ပြေးလော့သို့မဟုတ်ဆုံးလိမ့်မည်ဟုဆိုလေ၏လောတာကလည်းအကျွန်ုပ်သခင် ထိုတို့မဆိုပါနှင့် ယခုမှကိုရော့ကျွန်သည်ရှေ့တော်၌မျက်နှာရပါပြီအကျွန်ုပ်အသက်ချမ်းသာစေသဖြင့်အကျွန်ုပ်၌ပြုတော်မူသောဂရုဏာကျေးဇူးများပြားလှပါ၏ဘေးလွတ်၍တောင်ပေါ်သို့မပြေးနိုင်ပါဘေးတစုံတစ်ခုတွေ့၍တေမီကိုစိုးရိမ်ပါ၏ကြည်ပါ ထိုမြို့နီးပါ၏ပြေးတာပါ၏ငယ်သောမြို့လည်းဖြစ်ပါ၏ဘေးလွတ်၍ထိုအရက်သို့ ပြေးပြရစေ။ ထိုမြို့သည်ငယ်သောမြို့မဟုတ်လော။သို့ပြေးလျှင်အသက်ချမ်းသာရပါမည်ဟုလျှောက်ဆို၏။ထိုသူကလည်း၊ကြည့်ပါ။ဤအမှုအရာ၌လည်းသင်၏စကားကိုငါနားထောင်စေခြင်းငှါထိုမြို့အတွက်တောင်းပန်သောကြောင့်ငါမဖျက်ဆီး။ဘေးလွတ်ခြင်းငှါထိုမြို့သို့အလျင်အမြန်ပြေးလော့။ထိုမြို့သို့မရောက်မှီငါသည်အဘယ်အမှုကိုမျှမပြုနိုင်ဟုဆိုလေ၏။ထိုကြောင့် ထိုမြို့ကိုဇောရမြို့ဟုသမုတ်ကြ၏။လောတသည်ဇောရမြို့သို့ ဝင်သောအခါ၊မြေကြီးပေါ်မှာနေထွက်ချိန်ဖြစ်သတည်း။ထိုအခါထာဝရဘုရားသည်ကောင်းကင်ထက်အထံတော်မှသောဒုံမြို့နှင့်ဂေါမောရမြို့အပေါ်သို့ကန့်နှင့်မီးမိုးကိုရွာစေတော်မူ၏။ထိုမြို့တို့ကို၎င်း၊ချိုင့်အရပ်တရှောက်လုံးကို၎င်း၊မြို့သားအပေါင်းတို့ကို၎င်း မြေ၌ပေါက်သမျှကို၎င်းမှောက်လဲတော်မူ၏လောတ၏မယားမူကားနောက်သို့လှည့်ကြည့်၍စားတိုင်ဖြစ်လေ၏အငယ်29မှ38နန္နေစောစောအာဗြဟံသည်ထ၍သာဝရဖျားရှိတော်၌ရပ်နေသောအရက်သို့တွားပြီးလင်တောတို့မျိုးနှင့်ဂေါမောရမျိုးမှစသောဂျိုင်းအရက်တလျှောက်လုံးကိုကြည့်ရှု၍ မိဖို့၌အခိုးကဲ့သို့တပြည်လုံးအခိုးတက်သည်ကိုမြင်လေ၏ထိုသောဘုရားသခင်သည်ကြိုင်တဲမှရှိသောမြို့တို့ကိုဖျက်ဆီးသောအခါအာဗြဟံကို အောက်မေ့တော်မူ၏လောတနေသောမြို့တို့ကိုမှောက်လဲသောအခါမှောက်လဲရာထဲကလောတကိုလွတ်လိုက်တော်မူ၏လောတသည်ဇောရမြို့မှထွက်၍သမီးနှစ်ယောက်နှင့်တကွတောင်ပေါ်မှနေ၏ဇောရမြို့၌မနေဝွင့်၍ သမီးနှစ်ယောက်နှင့်တကွဥမင်၌နေ၏။သမီးအကြီးက၊ငါတို့အဘအိုပြီ။မြေကြီးသားအပေါင်းတို့၏ဘာသာအတိုင်းငါတို့ထံသို့ဝင်ရသောယောက်ျားတယောက်မျှမြေပေါ်မှာမရှိ။လာကြ။ငါတို့အဘကို စပျစ်ရည်တိုက်ကြစို့။ငါတို့အဘ၏အမျိုးအနွယ်ကိုစောင့်မ၍သူနှင့်အိပ်ကြစို့ဟုညီမကိုပြောဆို၏။ထိုနေ့ညမှာသူတို့သည်အဘကိုစပျစ်ရည်တိုက်ပြီးလျှင် သမီးအကြီးသည်ဝင်၍အဖနှင့်အိတ်လေ၏သူအိတ်ချောင်းကို၎င်းထချောင်းကို၎င်းအဖမသိလက်ဖြံနေ့တွင်အကြီးကလည်းမနေ့ညမှငါသည်အဖနှင့်အိတ်လေပြီယနေ့ညတဖန်သူကိုစပြည့်တိုက်ကြဆိုတင်သည်ဝင်၍အဖ၏အမျိုးအနွယ်ကိုစောင့်မခြင်းဟာသူနှင့်အိတ်လို့ဟုညီမကို ပြောဆို၏ထိုနေ့ည၌လည်းသူတို့သည်အဖကို စပြည့်တိုက်ပြီးလျှင် အငယ်သည်ဝင်၍အဖနှင့်အိတ်လေ၏အိတ်ကြောင့်ကို၎င်းထားကြောင့်ကို၎င်းအဖမတိထိုတို့လောတ၏တမိနှစ်ယောက်တို့သည်မိမိအဖအားဖြင့်ပရိတရေဆွဲနေ၏တမိကြီးသည်သားကိုဖွာ၍မောဘအမိဖြင့်မှဲ့လေ၏ထိုသူသည်ယနေ့တိုင်အောင်ရှိသောမောဘအမျိုးသားတို့၏အဖဖြစ်သည်တမိအငယ်သည်လည်းသားကိုဖွာ၍ဗေနေမိအမိဖြင့်မှဲ့လေ၏ ထိုသူသည်ယနေ့တိုင်အောင်ရှိသောအမ္မုန်အမျိုးသားတို့၏အဘဖြစ်သတည်း